မာရိယနန္ဒီကအာယုံသောနေသောစကတ်လူရနဲ့ညနေဖြိုရမကကိုတော့မဟာမြတ်မြတ်ဝိမိသားစုတို့ကလူတိုင်းကြတယ်ဒါနကုသိုလ်တွေမပေမကံမလူမတန့်ဆင်းရဲလံလူတန်းချမ်းသာသည် အရာရာတိုင်းမှာတုံ့ပြန်မှုရှိတဲ့ action and reaction ပြုတာဖြစ်လို့ရှိရင်အဲ့ဒီပြုမှုရဲ့တုံ့ပြန်မှုတစ်ခုဖြစ်ပေါ်တယ်တစ်ခုဖြစ်ပေါ်တယ်ဆိုတာအကျိုးတရားပေါ့ ပြုလုပ်တာဖြစ်ရင်အဲ့ဒီပြုလုပ်ခြင်းကြောင့်တစ်ခုခုဖြစ်ပေါ်တယ်အမေရိကန်ကအရပ်အစ္စရေးနှစ်ခုကြားမှာအစ္စရေးကိုပင်းနေထင်တဲ့အခါကျတော့အရပ်တွေကမလိုလားမလိုလားတော့နယူးယောက်မြို့နယ်မြို့လယ်ကအထက်130ရှိတယ် World Trade Center ဆိုတဲ့တိုက်ကြီးနှလုံးလေမြန်နဲ့တိုက်ပြီးတော့ဖျက်ပစ်လိုက်တယ်တုံ့ပြန်မှုပဲ action and reaction ပြုလုပ်မှုနဲ့တုံ့ပြန်မှုပြုလုပ်မှုမှန်သမျှမှာတုံ့ပြန်မှုရှိတယ်တဲ့ဒါကြောင့်ပေးခြင်းရဲ့တုံ့ပြန်မှုကတော့ ရခြင်းပေါ့ပေးခြင်းရဲ့တုံ့ပြန်မှုကတော့ရခြင်းအဲအဲ့ဒီတုံ့ပြန်မှုနဲ့ပတ်သက်လို့အခုနယောဂီတို့ရွတ်သွားတော့အဲ့ဒီက World Trade Center တိုက်ကြီးနှလုံးလေမြန်နဲ့တိုက်ပြတာအမှန်တန်ဖြစ်ထောင်ဖြစ်ခဲယုံကြည်နိုင်စရာမရှိတဲ့အလုပ်ပဲ ဒါလည်းဖြစ်သွားတာပဲအဲ့ဒါယောဂီတို့ရွတ်သွားတဲ့ထဲမှာကြားလိုက်မိတယ်အဲ့ဒါနဲ့သွားပြီးစိတ်ထဲနှိုင်းရင်မိတယ်ငါသာမင်းဟုပဇာတုဟုအယူမောက်ကြွားမထောင်လွှားနဲ့တောင်ကားမြင့်ကြီးမိကား ရှိန်ပူတံမူမာကျော်ဘဲမဲ့တော်ဟုရေကျော်တတ္တိမတိ၍သာကျိမ့်ပရာသို့ပမာပုံမေးမံမူကြီးလျက်တောင်မီးတန်လာမကြုံဝါလက်ရေအားကြုံတွေ့ဝဲဟုံမှု၍တိုက်ဝေသောအခါမကြာမတင်အလျင်သဖြင့် တောင်မြင့်မေးပူတမ္မာမူလဲမြူစွာဖြစ်၍စင်စစ်ကြေမှပျောက်ပြရ၏အစကပါလဲပါတယ်ပါတယ်အဲအဲဟုတ်ပြီပညာကင်းပြီမနှိုင်းညိပဲ ဇာတိပုံညမဟာတဖြင့်မာနအရာကဲမိုးစွာလျက်ငါသာမင်းဟုပဇာတုဟုအယူမောက်ကြွားမထောင်လွှားနဲ့တောင်ကားမြင့်ကြီးမိကားရှိပ်ဟုတမုံမာကျော်ဖဲ့မဲ့တော်ဟုရေကျော်တတ္တိမသိ၍သာကျိမ့်ပရာသို့ပမာပုံမေးမမှုကြီးလျက် တောင်မီးတန်လာမကြုံဝါလက်ရေအားကြုံတွေ့ဝဲဟုံမှု၍တိုက်ဝေသောအခါမကြာမတင် အလင်းသဖြင့်တောင်မြင့်မီးပူတမ္မာမူလဲမြူသာဖြစ်၍စင်စစ်ကြွေမှပျောက်ပြဲရ၏ပညာကင်းပြီးမနိုင်ညိပဲပညာဉာဏ်နဲ့မစင်မစင်ခြင်းမစင်စားပဲနဲ့ ဇာတိပုံညမဟာတဖြင့်ဇာတိမဟာတပုံညမဟာတဇာတိမဟာတဆိုတာအမျိုးမြတ်တာပုံညမဟာတဆိုတာပုံကံကြီးမားတာငါကအမျိုးမြတ်တယ်သူကအမျိုးနှိမ့်တယ်ငါဘုံကံကြီးမားတယ်သူကဘုံကနှိမ့်တယ်အဲ့ဒါလိုယူဆပြီးတော့တဲ့ သူ့ပေါ်မှာမောင်းမောင်းမာမာမလုံနဲ့သူ့ပေါ်ဆိုတာဘယ်သူ့ပေါ်ဖြစ်ဖြစ်ပေါ့မောင်းမောင်းမာမာမပြောနဲ့မောင်းမောင်းမာမာမလုံနဲ့မောင်းမောင်းမာမာစိတ်မထားနဲ့တဲ့ဘလောက်ပဲကြီးကျယ်မြင့်မြတ်နေနေအလှည့်ကြလာပြီဆိုလို့ရှိရင်ခံရတာပဲတဲ့ဘာနဲ့တူတယ်လဲလို့ဆိုတော့ တောင်ကြီးရငါကြီးမားလာပြီမြင့်လာပြီဆိုပြီးတော့ရေကငါလောက်မစွမ်းပါဘူးလို့ရေကိုအထင်မသေးရဘူးတဲ့မိကလည်းငါကပူတယ်လောင်ကျွမ်းနိုင်တယ်ဆိုပြီးတော့ငါလောက်ရေကတတ္တိမရှိပါဘူးလို့ရေကရမဟုတ်ဘူးငါလောက်ဘယ်သူမှတတ္တိမရှိပါဘူးဘယ်သူမှအာမကောင်းပါဘူးလို့ အဲ့လိုမကြုံဝါနဲ့တဲ့တန်ကလည်းပဲငါမာလာပြီငါလောက်မာတာဘယ်သူမှမရှိပါဘူးတခြားဟာတွေအပျော်စားတွေကြီးပဲလို့အဲ့ဒါလို့မကြုံဝါနဲ့တဲ့သူတဲ့သူသာရာရှိတာပဲတဲ့ဘလောက်တောင်မြင့်မြင့်ဘလောက်မီပူပူဘလောက် တမ်းမဲမာနေနေရေနဲ့တွေ့ပြီဆိုရင်အကုန်ကြေမွပြက်ပြင်းသွားတာပဲတဲ့အဲ့တော့ကိုကိုကိုဟုတ်လာပြီဆိုပြီးတော့သိဘဝင်မမြင့်နဲ့တိမ်ကြတဲ့ခေါင်းမရောက်နဲ့ခြေမထောက်နဲ့မဟုတ်ဘူးတဲ့ကိုယ်ရဲ့သာရတွေရှိတာပဲတဲ့ဒီနေ့ကြတွေ့ရတယ် တောင်ကြီးလည်းပဲမြေကမ်းနားမှာဒီတောင်ကြီးမြင့်နေတဖြည်းဖြည်းရေတိုက်စားတော့နောက်ကြတော့တောင်ကြီးပြိုကျမသွားဘူးလားပြိုကျသွားတာပဲတမ္မာပေမဲ့လည်းပဲအဲ့ဒီတန်ရေတဲ့ချထားတဖြည်းဖြည်းတဖြည်းဖြည်းတန်ကြီးတက်စားပြီးပျောက်မသွားဘူးလားပျောက်သွားတာပဲမိတော့ပြောเสียမလို့တော့ဘလောက်ပူတဲ့မိဖြစ်ဖြစ်ရေတဲ့ချသေသွားရောဒါကြောင့်မို့ တောင်မီးတန်လာမကြုံဝါလဲရေအားကြုံတွေ့ဝဲဟုံမှု၍တိုက်ဝေသောအခါမကြာမတင်အလျင်သဖြင့်တောင်မြင့်မီးပူတမ္မာမူလဲမြူသာဖြစ်၍စင်စစ်ကြိမ်မှပျောက်ပြရ၏ association of ideas လို့ခေါ်တယ်လေသဘောတရားတစ်ခုနဲ့သဘောတရားတစ်ခုကိုစိတ်ကဆက်ဆက်ပြီးတော့စဉ်းစားမိပြီးတော့သွားတာပထမစဉ်းစားမိတာကတော့ပြုလုပ်မှုနဲ့တုံ့ပြန်မှုပြုလုပ်မှုမှန်သမျှမှာတုံ့ပြန်မှုရှိတယ်လို့စဉ်းစားမိတာအဲ အမေရိကန်ကအာရတ်ကိုဂွေးမဆိုင်ဘူးအစ္စရေးပဲအသာပေးတယ်လို့အာရတ်တွေကယူဆအမေရိကန်ရဲ့ပြုလုပ်မှုဒါနဲ့ပဲ World Trade Center မယုံကြည်နိုင်စရာလေမြန်နဲ့တိုက်ချတာအဲ့ဒီစင်တာနှစ်ခုမှာ လူပေါင်း4000 4000ကျော်နေတယ်တဲ့ ဒါဘလောက်ပြည့်စည်တယ်သိကြတယ်မသိရသေးဘူးအခုဒီတော့4000ကျော်လောက်တော့သိကြတာတွေ့ရပြီတဲ့ reaction နောက်ကြတော့အဲ့ဒီပြုလုပ်မှုနဲ့တုံ့ပြန်မှုစဉ်းစားရတာနေပြီးတော့ဒီဖြစ်ဖြစ်တွေ့ပြီးခုနယောဂီတို့ရွတ်တဲ့ဟာရွတ်သွားတော့စိတ်ထဲရအဲ့ဒါပေါ်လာဟုတ်တာပဲလို့တောင်မီးတန်လာမကြုံပါနဲ့ ငါသာမင်းဟုပဇာတုဟုအယူမောက်ကြွားမထောင်လွှမ်းနဲ့တောင်ကားမြင့်ကြီးမိကားရှိန်ဘူးတမ္မူမာကျော်ဘဲ့မဲ့တော်ဟုရေကျော်တတ္တိမသိရတာကျိမ့်ပါရသို့ပမာပုံမိမမှုကြီးလျက်တောင်မီတန်လာမကြုံဝါလဲရေအားကြုံတွေ့ဝဲဟုံမွေ၍တိုက်ဝေသောကား မကြာမတင်အလျင်သဖြင့်တောင်မြင့်မီးပူတမာမူလဲမြူသာဖြစ်၍စင်စစ်ကြေမှပျောက်ပြရ၏အဲ့ဒါအကျဉ်းချုပ်ဘာဆိုလိုတာပါလဲဟဲ့ဘဝင်မမြင်နဲ့ဒါပြောရမဟုတ်လား ဘဝင်မြင့်တယ်ဘသူမှဘဝင်မြင့်စရာမရှိဘူးအဲ့ဒါပြောတာအဲ့ဒါသွားတရိယဟိုဟိုကျုပ်ဝန်ကြီးတယောက်မဆလလက်ထက်ကသူဝန်ကြီးဖြစ်တဲ့သူ့လက်အောက်ငယ်သားတွေပါရိုင်နာရိုင် စိတ်မချင်ဖြုတ်တယ်အဲတခါတရံတွေ့တဲ့လေသမားကြီးတွေပါကြီးတွေတောင်သူ့ရဲ့အသက်ကြီးတဲ့သူသူကအသက်၄50လောက်50ကျော်လောက်အသက်ကြီးတဲ့60 90ဖိုးကြီးတွေတောင်မှပဲအဲစိတ်မထင်ရင်ပါဏရိုက်ပြစ်လိုက်တာဟို ပြေနာကလေပြေနာမြို့ငယ်တမျိုးဒါလေးနာမည်မေးတယ်အဲအဲ့ဒီကအဖိုးကြီးပါရိုက်ပြလိုက်တာသွားကျွတ်သွားတယ်အဲ့ဒီပူဇော်ဝန်ကြီးနောက်ကြတော့အပြောင်းလဲဖြစ်သွားတဲ့အခါကျတော့ဟဲသူပြုတ်ကြတော့ပါရောလားပြုတ်ကြခဏတောင်ထောင်တဲ့နေရာသေးတယ်နဲ့တူးတယ် အဲပြီးတော့ပြန်ပြီးတော့ပြုတ်ကြပြီးမကြခဲ့မဲ့စိတ်တစားနဲ့သေသွားရောယောဂီတို့သိမှာပါဘယ်ဝင်ကြီးလဲဆိုတာတရားနာမည်တော့ထုတ်ပြောအောင်အဲ့လိုလူတွေပေါ့ငါသာမင်းဟုပဇာတုဟုအယူမောက်ကြွားမထောင်လွှားနဲ့တောင်ကားမြင့်ကြီးမိကားရှိန်ပူ တမ္မူမာကျော်ဘဲ့မဲ့သောဟုရေကျော်တတ္တိမသိ၍သာကျိမ့်ပါရသူအာသေသည်ထိခံသွားတယ်သေတာလဲစိတ်စားနဲ့သေတာကိုကိုကိုဒီတဲ့အမြဲတမ်းမြင့်နေလိမ့်မယ်လို့အောင်မေဟာနေဖုတ်ကနေပြုတ်ကြသွားတဲ့အခါကျတော့စိတ်မချမ်းသာပဲနဲ့စိတ်ဆင်းရဲပြီးတော့ဒါနဲ့ပဲသေသွားတံဝေကယူเสียမကောင်းဘူးလား ကောင်းတယ်နော်အဲ့ဒါပညာရှိလို့လားပညာကင်းလို့လားပညာကင်းလို့ပါဗျာအဲ့ဒါပေါ့ပညာကင်းပြီးမနှိုင်းညိပဲဇာတိပုံညမဟာတဖြင့်ကိုအမျိုးမြတ်တယ်ကိုဘုံကကြီးမာတယ်ယာရုကြီးမာတယ်ဆိုတဲ့အနေနဲ့သူများပေါ်မှာမောက်မောက်မှထောင်လွှမ်းမှုမပြုနဲ့ မင်္ဂလာတရားနဲ့လည်းမဆန့်ကျင်ဘူးလားမင်္ဂလာတရားဘယ်လိုဆိုတော့အဲနိဝါဒောစာယာဓုဂုံသိမ့်ပညာရှိန်နှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက် ခြေချပစိုးမြွေဆွဲကျိုးနှင့်ကြူကျိုးသောနှွားပမာလာလို့ပြပြစွာနေရခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏နေနေချာချာသေသေးဝိုးဝပြပြပြပြလေးနေရတာအကောင်းဆုံးလူချမ်းသာကိုယ်လည်းချမ်းသာတယ်လူလည်းယူသေးတယ်ချစ်ခင်တယ်မဟုတ်ဘူးလား နိဝတောစာယာဒုဂုံသိမ့်ပညာရှိန်နှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မမကြွကိုနှိမ့်ချလျက်ခြေချပစိုးမြေစွဲကျိုးနှင့်ဂျူဂျူသောနွားပမာလာသို့ပြပြစွာနေခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြအောင်ကောင်းမြတ်သောမင်္ဂလာပါပေ၏ဒီမြန်မာပြန်ကလည်းပဲအဲ့လိုလူတွေကြည်ပြီး ရေးထားတာမသိပါဘူးเนาะဟုတ်လားအဲ့လိုလူတွေကြည်နိဝါဒမရှိရင်ဂါရဝရှိပါမလားမရှိပါဘူးနှိမ့်ချမှုမရှိရင်ရိုသေလေးစားမှုပါလဲမရှိဘူး အဲ့တော့မင်္ဂလာနှစ်ခုလုံးပြက်မနေဘူးလားမင်္ဂလာနှစ်ခုလုံးပြက်ပြီဆိုတော့ဘာမှအသုံးကြတော့ဘူးအကျိုးမရတော့ဘူးပေါ့ဂါရဝစယရဏသုံးပြာဆရာမိဘသီလစင်ကြယ်သက်ရွယ်ကြည်သူဂုံကြည်သူဒီစင်ဖြူစိတ်ထားသူတော်များကိုစိတ်ထားอยู่သည်စိတ်ထဲကလည်းတကယ် လိုက်လိုက်လဲလဲယူသေးပါစိတ်ထားယူသေးနှုတ်ယူသေး၍နှုတ်ကလည်းအယူသေးနှိမ့်ချစကလုံးလေးတွေနဲ့သုံးပြီးတော့ပြောပါစိတ်ထားယူသေးနှုတ်ယူသေး၍ယူသေးကိုမှုအလေးအမြတ်ပြုအပ်ခြင်းသည်၎င်းကိုယ်ကလည်းပဲ ဒီပုဂ္ဂိုလ်တွေနဲ့ဆက်ဆံတဲ့ကိုယ်ရဲ့ကြီးကြီးတဲ့ပုဂ္ဂိုလ်ဂုံသိက္ခာကြီးတဲ့ပုဂ္ဂိုလ်သီလကြီးတဲ့ပုဂ္ဂိုလ်အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်ဂုံကျေးဇူးရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေနဲ့ဆက်ဆံတဲ့အခါမှာနှိမ့်နှိမ်ချာချာရိုးရိုးသေးသေးကိုင်းကိုင်းရှိုင်းရှိုင်းပြက်ပြက်ဖို့အဲ့ဒါလိုဆက်ဆံမှာခါရဝမင်္ဂလာအဲ့ဒါတကယ်မင်္ဂလာပဲ ဂါရောစာယရဏသုံးမြာဆရာမိပါသီလစင်ကြဲတရွယ်ကြည်သူဂုံကြည်သူဒီစင်ဖြူစိတ်ထားသူတော်များကိုစိတ်ထားယိုသည်နှုတ်ယိုသည်၍ယိုသည်ကိုမှုအလေးမြတ်ပြုအပ်ခြင်းသည်၎င်းနိဝါဒောစာယာတုဂုံသိမ့်ပညာရှိနှင့် စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကျိုးနှင့်ကြူကျိုးသောနွားပမာလာသို့ပြပြားစွာနေရခြင်းသည်၎င်းတန်တုဋ္ဌိစာစာရေတောက်ရေဝိုးစင်ရေနှင့်နေရေထိုင်ရာ နေရထိုင်ရအရာရာတွင် စိတ်ထားပြင်လျက်လိုခြင်းလောဘမပြင်းပြပဲမြတ်တချင်းကြီးတင်နေရောင်ရဲခြင်းသည်၎င်းကတိညုတာ သူတော်ဘာကျေစုရှိပေဘူးကို အထုတိတတုံပြန်ဆက်ခြင်းသည်၎င်း ကာလေနာဓမ္မတဝနာအသိပညာသရာတိုးဝါအကျိုးများ၍ယုံမှပယ်ရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာကြားကြခြင်းသည်၎င်း ဧတံဤတရား၅ပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဂါရဝမင်္ဂလာနိဝါဒမင်္ဂလာတန်တုဋ္ဌိမင်္ဂလာကတိညုတမင်္ဂလာအဲ့ဒီမင်္ဂလာ၄ပါးနဲ့ပြည့်စုံဖို့ဆိုလို့ရှိရင် ကာလေနဓမ္မသဝနာမင်္ဂလာရှိရမယ်ပေါ့မဟုတ်လားတရားနာလင်သရာရှင်ပညာအတိတုဟုတ်တယ်မဟုတ်လားတရားနာပြီဆိုလို့ရှိရင်တရားသဘောပေါက်တဲ့အခါကျတော့ယုံကြည်မှုသရာတရားတွေတိုးဝရတယ်ယုံကြည်မှုသရာတရားတွေတိုးဝသလိုပဲအတိတရားအတိပညာတွေလည်းတိုးပွားလာတယ် အဲ့ဒါလို့တိုးပွားလာပြီဆိုရင်နေတထိုင်တပြောတဆိုတဆက်ဆံတအပြစ်ကင်းကင်းနဲ့ဒီခါကျတော့ချမ်းသာတယ်ဒါကြောင့်မို့ကာလိနဓမ္မသဝနာအဲ့ဒီမင်္ဂလာရှိပြီဆိုလို့ရှိရင်ဂါရဝမင်္ဂလာနိဝါဒမင်္ဂလာတန်တုဋ္ဌိမင်္ဂလာကတိညုတမင်္ဂလာတို့ပါအထိုက်အလျောက်ပြည့်စုံလာတယ်မဟုတ်ဘူးလား အဲ့တော့တရားနာဖို့မလိုဘူးလားမလိုပါဘူးဗျာပါတဲ့တရားနာလင်အဲတရားနာလင်သရာရှင်ပညာအတိတုဟုတ်ကဲ့လားဒါတော့တခြင်းတည်းညက်တဲ့ပြောရမြတ်စွာဘုရားတော့တရားနာခြင်းကြောင့်အကျိုး၅ပါးရတယ်ပြီးတယ်မဟုတ်လား အဲပါလေတော့မကြာဘူးညာတရားများနာကြရပေသည်မကြောက်တဲ့တရားတွေ နာကြရတယ်ကြာဘူးပြည်သာထပ်လို့နာသေးချာရှင်မေပြီကြာဘူးပြည်သာတရားတွေထပ်နာပြန်တော့လေပိုးပို့ပြီးတော့ရှင်းရှင်းလင်းလင်းနားလည်သွားတယ်ယုံမကင်กว่าယူဖြောင်းစွာစိတ်မှကြည်လင်သည် ပို့ပြီးတော့ရှင်းရှင်းလင်းလင်းသိသွားတဲ့အခါကျတော့တရားဘောဖရာဘောသံဃာဘောယုံမှသံလျာမရှိတော့ဘူးကင်းွာကင်းသွားရောယုံမှသံလျာကင်းသွားပြီဆိုလို့ရှိရင်အယူဝါဒကပို့ပြီးတော့ဖြောင့်မှန်သွားတယ်အယူဝါဒပို့ဖြောင့်မှန်သွားတော့စိတ်ထဲမှာရှင်းမသွားပြီဘူးလားရှင်းသွားပြီတော့စိတ်ကလေးကကြည်လင်းမနေပြီဘူးလား စိတ်တံပတာရေတိစိတ်ကြည်လင်စေတယ်တဲ့ဒါကြောင့်မကြာဘူးညာတရားများနာကြရပေသည်ကြာဘူးပြည်သာထပ်လို့နာစိတ်မှာကြည်လင်သည်ကြာဘူးပြည်သာထပ်လို့နာသေးချာရှင်ပေသည်ယုံမာကင်းกว่าอยู่ဖြောင်းစွာစိတ်မှာကြည်လင်သည် တရားနာကအကျိုးငါးဝမုတ်ချရပေပြီအခုနယောဂီတို့ရွတ်တဲ့ပညာကင်းပြီမနိုင်ညီပဲဇာတိပုံညာမဟာတာဖြင့်မာနအရာကဲမိုးစွာလျက်ငါသာမင်းဟုပဇာတူဟုအယူမောက်ကြွားမထောင်လွားနေဇာတိပုံညမဟာတာဖြင့်ဆိုတာအရင်ကအဓိပ္ပာယ်သိရလား မသိပါဘူးမဟုတ်လား။ဂိုင်ဒီကနေ့သိမသွားဘူးလား။အဲအဲ့ဒါဘာကြောင့်လို့အဲ့ဒါပေါ့ဟုတ်ကဲ့လား။လည်းငယ်ကြိုးခံစားရတယ်။ဒါကြောင့်မလို့ပဲကာလေနဓမ္မသဝနာမင်္ဂလာမှာလည်းပဲဒီချက်တွေမပါဘူးလား ကာလေနာဓမ္မတဝနာအတိပညာသရာတုဝါအကျိုးများ၍အတိပညာလည်းတို့တယ်သရာလည်းတို့တယ်ယုံကြည်မှုလည်းတို့တယ်ဟုတ်ကဲ့လားယုံမပဲရှင်ပြန့်လွင့်ကင်းလျက်ယုံမတန်ရတယ်လေရှင်သွားရောတရားနာနေတော့စိတ်ကလည်းမပြန့်မှုတရားထဲမှာပဲစိတ်ရောက် ယုံမပဲရှင်ပြန့်လွင်ကင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည်စိတ်ထဲမှာရှိနေတဲ့အပူတွေလည်းပဲငြိမ်းကိုအေးသွားရော အပူတွေငြိမ်းအေးသွားပြီဆိုစိတ်ကကြည်လင်မသွားဘူးလားယုံမကင်းကွာယူဖြောင်းစွာစိတ်မှာကြည်လင်သည်ဟောဒီသုံးချက်မပါဘူးလား အဲရှေ့ကမကြားဘူးညတရားများဆိုတာလည်းပဲရှေ့ကအချက်တွေထဲမှာပါမသွားဘူးလားကာလေနာဓမ္မသဝနာအတိပညာသရာတုဝအကျိုးများ၍အဲ့ဒီထဲမှာပါပြီပေါ့ယုံမပဲရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည်ဒေသနာတတရားမြတ်ကိုအခုတရားနာနေတာမဟုတ်လား အပူတွေရှိလားရှိပါဘူးဘယ်ပူမလဲမိုးရွာနေတာဟုတ်လားမိုးရွာတော့အေးနေတာဟာမန္တလေးမှာပူလိုက်အိုက်လိုက်တာလွန်ရောတကယ်အဲမန္တလေးကမြန်မြန်ထွက်ရပါလို့မြန်မြန်ထွက်ရပါလို့ဤလိုအဲ့လိုဆူတောင်းလေစိတ်သွားမလို့ကားပေါ်ဆင်တော့ပြောတောင်ပြောခဲ့တယ် gain အပူထောင်ကတော့လွတ်ခဲ့ပြီလို့ ဟိုကဘုန်းကြီးတွေပြောခဲ့သေးတယ်မိမျိုးကြတော့နေကောင်းရတာလွန်ရောအဲ့လိုကောင်းနေလို့ကောင်းရှုခင်းနေရကြည့်လို့ကောင်းမလေးအကုန်ကောင်းတယ်မိမျိုးကြတော့ကောင်းရတာပါဒီဝါရဖြောင်းမှန်သွားတယ်ပြီးတော့စိတ်ကြည်လင်သွားတယ်စိတ်ကြည်လင်မှုကသိအရေးကြီးတာပေါ့ စိတ်စိတ်ညှဉ်းနှွမ်းနေတယ်နောက်ကျနေတယ်ဆိုလို့ရှိရင်ချမ်းသာသလားဆင်းရဲသလားစိတ်ကြည်လင်းနေရင်ချမ်းသာတယ်စိတ်ဒေနတံကိလေထေနတံကိလေသန္တိမာနဝစိတ်တေတုတ်တေဝိတုဇန္တိဣတိဝုဒ္ဓံမဟေတိနာ စိတ်ဒေနတံကိလေသေနစိတ်ညှဉ်းနှွမ်းခြင်းကြောင့် မာနဝတုသူငါငါတတ္တဝါဟုသမျှတို့သည်တံကိလေသံတိမရွှေမလန်းညင်နွမ်းကြရကုန်၏စိတ်တေတုတ်တေစိတ်စင်ကြယ်သည်ရှိသောမာနဝတုသူငါငါတတ္တဝါဟုသမျှတို့သည်ဝိတုဇန္တိကြည်လင်စင်ကြယ်ကြရကုန်၏ဣတိဧတံစိတ်ညေယုံနွမ်းစိတ်လန်းယုတ်ကြည်ဤသည့်သဘောကို ဣတိဧတံစိတ်ညစ်ယုံနွမ်းစိတ်လန်းယုတ်ကြည်ဤသည့်သဘောကိုမဟေတိနာမဟာဣတိမုနိထွတ်တင်ဖျားရှင်သည်ဝုဒ္ဒံစိတ်ကြည်လင်ရေမျောခေါ်တွေးလျက်လေးလေးနက်နက်မိမ့်မြတ်တော်မူခဲ့ပါသတည်းပါပြောတာ စိတ်ညစ်နွားရင်ရုပ်လည်းညစ်နွားတယ်ဟုတ်ကဲ့လားဒါကြောင့်ဘာအရေးကြီးသလဲအဲတော့စိတ်ကြည်ဖို့အရေးကြီးတော့စိတ်ပုတ်အောင်နေဖို့ဟမ်ဟမ်စိတ်ပြောင်းနေရမယ် ၌ဆွဲရုပ်လဲမကြည်လင်ကိလေညင်မဲစိတ်မဆွဲရုပ်လဲအေးကြည်ရွှင်စိတ်ညစ်မဲလင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလိုများလူကိုစိတ်ကိုသိရမည်စိတ်ကိုသိခြင်းများလူရှင်နေစဉ်စေရမည် နေ့စဉ်စစ်ဆေးစိတ်ညစ်ကြေလျှော်ဆေးပြမည်စိတ်ကြည်လည်းမဟုတ်ဖြူစင်မဟုတ်အရေးကြီးလွန်လွန်လို့ဟုတ်တယ်မဟုတ်လားဒါလည်းယောဂီတို့ဆောင်းပုဒ်စာအုပ်ထဲပါလားပါတယ်နော်အဲခုနအခုနဒေသနာဂါထာကိုဘာသာပြန်ထားတာနော်ခုနဒေသနာက စိတ်ဒေနာတံကိလေထေနာတံကိလေတံတိမာနဝစိတ်တေသုတ်တေဝိသုဇန္တိဣတိဝုဒ္ဓမဟေတိနာတဲ့အဲ့ဒါပါဠိပြန်ထားတာမြတ်စွာဘုရားတရားတွေကများများသိလေများများကောင်းလေများများအရသာရှိလေပဲမဟုတ်ဘူးလားနည်းနည်းသိနည်းနည်းပဲအရသာရှိတယ်များများသိရများများကိုအရသာရှိတယ် ဆင်ញင်နှလုံးသွင်းနေရတာနဲ့ကိုပဲအရသာရှိတယ်။ကဲဆိုဒီတော့စိတ်အညစ်အကြေးကိုလျှော်စေခြင်းနဲ့ဆိုလို့ရှိရင်အိုမိုးနဲ့ရှုံမလားတက်တာနဲ့ရှုံမလားဟမ်ဘာနဲ့ရှုံလဲစိတ်နဲ့ပဲရှုံရမှာပဲ ဒါပေမဲ့တချို့ကတော့စိတ်ညစ်လို့အရက်တောက်တယ်ဆိုမလားဟမ်အရက်နဲ့ဆေးတာစင်ကြဲသွားပို့ဆိုးတာပေါ့မဟုတ်လားပို့ဆိုးတာပေါ့အရက်သေးစာတောက်စားပါမူယောဂလည်းမြခိုက်ရန်ပွား၍စီးပွားလည်းပြေ နာမီပြက်ဤရွံ့ရှဲကြောင်းကင်းဘာလဲဘာလဲဝဲလဲခြင်းဤဟုတ်သေးပါဘူးအလုတ်ခင်းဆောင်တာမိတ်လျောကာဖြင့်ပညာလဲမဲ့ဉာဏ်နှုတ်နယ်၍ သိဉ္ဇင်ညောမြင်မရှိပြုမိပြုရာပြုတာစွာဤဝါစာဖရုပိတုမူသာထင်အားပြောကြားသမိသာလေစိတ်ထာမတိဟိရိမကဥဒ္ဒမရှိကတိညုတကတဝေတိမတိဒညာဇောသမာတိ ဒေဝအပေပြောင်းမြောင်းသည်။ကဲစိတ်ညစ်လို့အရက်တော့တဲ့အရက်တော့လို့ဒီခုဆိုးကျိုးတွေရတယ်။ဟုတ်ကဲ့စိတ်ကြီးသွားလား။မကြီးပါဘူး။ဘာနဲ့ဆေးရမဲ။ဇလေနပကတံပင်ကံဇလေနေဝဝိတုဇတိ။ စိတ်ဒေနာပကတံပါပံစိတ်ဒေနေဝဝိသုဇတိဇလေနာပကတံရေသည်ပြုအပ်သော ပင်ကံပြုလုပ်အပ်သော ပင်ကံညွန်သည်ဇလေနေဝရေဖြင့်သာလဲဝိသုဇတိစင်ကြယ်ဤတဲ့ဟောပါတယ်ရေကြောင့်ဖြစ်တဲ့ရွှွညွန်ဟာရေနဲ့ဆေးမှပဲ ပြောင်းလဲစိတ်တေနာပကတံပါပံစိတ်တေနေဝဝိတုဇတိစိတ်တေနာပကတံစိတ်သည်ပြုလို့အပ်သောပါပမကောင်းမှုသည်စိတ်တေနေဝစိတ်ဖြင့်သာလံဝိတုဇတိစင်ကြယ်ဤပါတယ်တော့ဟုတ်ကလားတန်ဃာတော်အရှင်မြတ်တွေကိုအဲ့ဒီဂါထာတော့ပေးလိုက်အောင်မနော် ရပြီလားမရသေးဘူးကာထာလေးနှစ်ပုဒ်ခဏတခုကစိတ်တေနတံကိလေထေနတံကိလေတံတိမာနဝါတဲ့စိတ်တေနတံကိလေထေနတံကိလေတံတိမာနဝါ စိတ်ဒေနာတံကိလေထေနာတံကိလေသန္တိမာနဝစိတ်တေသုတ်တေဝိသုဇန္တိဣတိဝုဒ္ဓံမဟေတိနာစိတ်တေသုတ်တေဝိသုဇန္တိဣတိဝုဒ္ဓံမဟေတိနာရပါလား တပည့်တော်တော့အဲ့ဒီကဂါထာကိုကြောင်းသားတဲ့ရနာဘလို့ရနေလဲဆိုတော့ဆရာလုပ်တဲ့ဘုံညာအဲ့ဒါမကြာခဏရွတ်လွန်းလို့နားတဲ့ထက်ကထက်ကကြာတော့ရနေရလဲရသဘောလဲကြ gain ဆိုသမှာစိတ်တေနာ နောက်တစ်ခုကရေကြောင်းညွန်ဖြစ်ထိုညွန်ညစ်လဲစင်လေးရေကြောင်းသွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြေညောလဲဆေးလျှော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှာတာဝန်ဒီဇလေနပကတံပင်ကံဇလေနေဝဝိတုဇတိတဲ့ ဇလေနပကတံပင်ကံဇလေနေဝဝိတုဇတိစိတ်ဒေနပကတံပါပံစိတ်ဒေနေဝဝိတုဇတိစိတ်ဒေနပကတံပါပံစိတ်ဒေနေဝဝိတုဇတိဒါလည်းအကြောင်းသားတွေရထားတာပဲ အဲ့လိုပဲကြားပါများပြီးတော့သဘောကလည်းကြာထားတာအဲတော့ကြာနေကိုယ်လည်းမကြာခဏပြန်ပြန်ရွတ်မိတယ်ဒါဆိုသမရေချောင်းညွန်ဖြစ်ရေ ထားနှစ်ခုစပ်ထားတာနောက်ဆုံးကစင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်ဒီဆိုတာဓမ္မပဒတဲ့ကသုတ်တိအသုတ်တိပစ္စတံနိညောအញ្ញံဝိသောတရေဆိုတာအဲ့ဒါကိုအဖျားထည့်ထားတာသဘောကြလို့သုတ်တိအသုတ်တိပစ္စတံနေညောအញ្ញံဝိသောတရေ သုတ်တိစင်ကြယ်မှုအသုတ်တိမစင်ကြယ်မှုသည် ပစ္စတံမိမိတို့အသီးသီးနဲ့ဒါသက်ဆိုင်၏အညောတဘာသောပုဂ္ဂိုလ်သည်အញ្ញံတဘာသောပုဂ္ဂိုလ်ကိုနာဥဝိသောတရေစင်ကြယ်အောင်လုပ်မပေးနိုင်ပေရာတဲ့ဟုတ်ဘူးလားကိုစင်ကြယ်ခြင်းကိုဟာကိုလုံးမရတာနော်သုတ်တိအသုတ်တိပစ္စတံနေညောအញ្ញံဝိသောတရေ စင်မစင်ကို ကိုပင်ဖန်ပြု သူမပြုသည် စင်မှုကိုမာတာဝန်ဒီအဲ့ဒါလိုဟာလေးတွေကို စိတ်ထဲရထားလို့မကြခဏနှလုံးသွင်းဆင်ញံမိပြီးတော့ရွတ်ရွတ်နေလို့ရှိရဲ့တတိမဖြစ်ဘူးလားဖြစ်ပါဘူးအဲတတိဖြစ်ပြီဆိုလို့ရှိရင်တော့စိတ်ကောင်းနေများမလားစိတ်ဆိုးနေများမလား အဲစိတ်ကောင်းနေများရင်ချမ်းသာပြီဆိုတာသိကြပြီဟုတ်ကဲ့လားစိတ်ဆိုးတွေများပြီဆိုလို့ရှိရင်တော့ဆင်းရဲပြီတရားကလည်းဘယ်ကနေဘယ်ရောက်သွားလဲမသိပါဘူးဒါနပြောတာနော်ဟုတ်တယ်မဟုတ်လားမလှူမတန်းဆင်းရဲလန်းလှူဒန်းချမ်းသာသည်အဲ့ဒါနဲ့ action နဲ့ reaction ကသွားလိုက်တာနော်ပြုလုပ်မှုမှန်သမျှမှာတုံ့ပြန်မှုရှိတဲ့အခါအလုပ်မှန်သမျှအကျိုးရှိတယ်ပေါ့ဆိုတာလုပ်ရဲ့ဆိုကြိုးတုံ့ပြန်ရလိမ့်မယ်ကောင်းတာလုပ်ရဲ့ကောင်းကြိုးတုံ့ပြန်ရလိမ့်မယ်ဒီနေ့လူရာတန်းတာရောက်သွားပြီးတော့ဒီရောက်သွားတဲ့ဂိုင်းတရားလဲတော့ပေါ်သလောက်ဆိုလို့ဒါတော့ အဲ့ဒါလို့လှူတဲ့အခါမှာရှေးကပြီးတော့ဒါနလည်းမဟုတ်ဘူးသီလဆောက်တည်ပြီးဒါနပြုတော့သီဒါနရဲ့သီလရဲ့အဲ့ဒါလည်းမကဘူးဒီဒါနကိုဘာဝနာဒါနဖြစ်အောင်လုပ်ရမယ်ဆိုပြီးတော့ရှေးကတော့လုပ်ကြတယ်ဘယ်လိုလဲဆိုတော့ အလူပေအလူကံလှူရန်ဝတ္ထုအစုစု၌ငါဟုမပါဆင်းရဲသာမမြဲပါတကားလို့အဲအဲ့လိုဘုန်းကြီးတွေချချပေးတယ်ဆိုလိုတာကတော့ဒါနပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါတင်ချူတယ်ဆိုတဲ့အဓိပ္ပာယ်ပဲ အလှပဲအလှကံလှူရန်ဝတ္ထုအစုစုမှာငါဟုမပါဆင်းရဲသာမမြဲပါတကားငါဟုမပါဆိုတာအနတ္တပေါ့ဆင်းရဲတယ်ဆိုတာဒုက္ခပေါ့မမြဲပါတကားဆိုတာအနိစ္စပေါ့အနိစ္စဒုက္ခအနတ္တအဲ့ဒါဒါနကိုဘာဝနာဖြစ်အောင် လက္ခဏာရေးသုံးပါးဆင်ခြင်ပြီးတော့တင်ပြီးတော့ရှုတာတဲ့အလှူပေအလှူကံလှူရာဝတ္ထု အစုစုငါဟုမပါဆင်းရဲသာမမြဲပါတကားတဲ့ဆိုလိုတာကတော့လှူတဲ့ပုဂ္ဂိုလ်လည်းပုဂ္ဂိုလ်သတ္တဝါငါမဟုတ်ဘူးဆင်းရဲတုံးဘာကြောင့်လဲမမြဲလို့ အလှကံပုဂ္ဂိုလ်လည်းပုဂ္ဂိုလ်တ attva ငါမဟုတ်ဘူးယုံတဲ့နာမည်ဒါကြောင့်မလို့ဆင်းရဲတယ်ဘာကြောင့်ဆင်းရဲတော့မမြဲလို့အလှဝတ္ထုဆိုတာလည်းပဲပုဂ္ဂိုလ်တ attva ငါမဟုတ်ဘူးအနတ္တသူလည်းပဲမမြဲတဲ့အတွက်ဆင်းရဲတယ်ဒီလိုလက္ခဏာရေးသုံးပါတင်ရှုတော့ ဒါနဟာဘာဝနာဖြစ်သွားရောတဲ့မဖြစ်ဘူးလားဘယ်လိုတဲ့အလူပဲအလူငါအဲ့ဒါကတော့ရှေးဆရာတော်တွေ အဲ့ဒီဟိုရင်ဖြစ်ပြီးတဲ့အခါဟိုသီလပေးပြီးတဲ့အခါမှာခြာပေးလေးရှိတယ်အဲ့ဒါကြာကြာပြီးရနေတာပါပဲကြာပြီးရနေတာပါပဲအဲ့တော့နားထောင်ကြည့်ပါဘုံဘုံကြီးတို့ဘုံကြီးတို့လက္ခဏာရေးသုံးပါးသင်တာလေဒါနာဆင်ញင်ပိဋိဝင်သူပင်ရှူရမည် သီလစင်ញံပီတိဝင်သူပင်ရှုရမည်ဘာဝနာစင်ញံပီတိဝင်သူပင်ရှုရမည်သူမရှုလင်းငါကောင်းထင်ခင်မင်းဆွဲလန်းသည်ရှုမိလိုက်လင်ယုံနာမြင်ထို့ပြင်ကြောင်းသည်သည်ယုံနံကြောင်းမြတိလေကသုလသောတာမိ ပေါ်ပြီးပြောက်လျင်မမြဲပင်ညံမြင်လင်းတော့သည်ဆင်းရဲလဲမြင်ငါဆွဲစင်ဆင်ញင်သုံးသတ်သည်ပေါ်လိုက်ပြောက်လိုက်ပေါ်ပြောက်လိုက်ညံ၌သက်ဝင်သည်ပြောက်တာကြီးမြေကြောက်ဖွယ်ထင်ပြင်းမြင်ကြီးငွေသည်ညီငွေသည်တာလွတ်လိုပါထခါဆင်ញင်သည် ဆင်ញင်ပြီးကသင်္ခါရညီစွာရှုတော်သည် ရှစ်နောက်လျောလပ်ရှစ်နောက်လျောလင်ပုထုဇဉ်နွယ်ဝင်ပြတ်တော်သည်ပုထုနွယ်ပြအငိမ့်ဓာဆိုင်လာမဲ့ဖို့မီမဲ့ဖို့ပြည်လင်ပြန်စင်တွင်ဤတွင်ပိစွက်မီဒါဘုန်းကြီးတို့စီကဒါနကိုဘာဝနာဖြစ်အောင်လုပ်တာ ရဘူးလားရဘူးလားအေးမိမိပြုလုပ်တဲ့ဒါနဆင်ញံမိလို့နှစ်သိမ့်ဝမ်းမြောက်မှု ပီတိတွေဖြစ်ပြီးဆိုရင်အဲဒီဝမ်းသာမှုကိုဆင်ញံရှုမှဝမ်းသာတယ်ဝမ်းသာတယ်နှစ်သက်တယ်နှစ်သက်တယ်အာရတယ်အာရတယ်ကျဉ်တ်တယ်ကျဉ်တ်တယ်အဲဒါလိုရှုပြီးဆိုလို့ရှိရင်နှစ်သိမ့်ဝမ်းသာမှု ပီတိဆိုတဲ့နံတရားကိုရှုတာပဲမဟုတ်လား ပြီးတော့အဲ့ဒီပီတိကနောက်ကြတော့ဖြစ်တာပြတ်တာတွေပီတိကနှိမ့်သက်ဝမ်းမြောက်မှုကတခြားသူ့ကိုရှုသိတဲ့စိတ်ကတခြားလို့နာနဲ့နာပိုင်းခြားပြီးသိတယ်။နောက်ကြတော့ဒါနပြုလို့ပီတိဖြစ်တယ်သိလာ တွေးလာတယ်။လှူလို့မလို့ဝမ်းသာတဲ့စိတ်ဖြစ်တယ်ဆိုလှူတာကအကြောင်းဝမ်းသာတာကအကျိုး ဝမ်းသာတဲ့စိတ်ဖြစ်လို့ရှုမှတ်ရတယ်ဆိုတော့ဝမ်းသာတဲ့စိတ်ကအကြောင်းရှုမှတ်မှုကအကျိုးအကြောင်းအကျိုးသိလာတယ်အဲဒါလိုသိလာတဲ့အခါကျတော့ဇူလသောတာပန်လို့ခေါ်ရည်ရှုမိလိုက်လင်ယုတ်နာမြင်ထို့ပြင်ကြောင်းသိသည်ယုံနံကြောင်းမြတ်တိလေကသုလသောတာမိ အဲ့ဒီကမှဆက်ပြီးဒီပီတိပဲထိုက်ကြတယ်ဝမ်းသာတယ်ဝမ်းသာတယ်နှစ်သက်တယ်နှစ်သက်တယ်အာရတယ်အာရတယ်ကျဉ်တ်တယ်ကျဉ်တ်တယ်အဲ့ဒါရှုတဲ့အခါကျတော့တမာရီပိုးပိုးအာကောင်းလာတာနဲ့အမြောက်ဝန္တာမှုဖြစ်ပေါ်လာတာသိတယ်ပျောက်သွားတယ်သိတယ်နောက်တစ်ခုဖြစ်ပေါ်လာတယ်သိတယ်နောက်တစ်ခုပြည့်သွားတာသိတယ်နဲ့ပေါ်လိုက်ပျောက်လိုက်ဒါတွေသိတယ်အဲ့ဒါလိုသိလာပြီဆိုလို့ရှိရင်ဩပေါ်ကြီးပျောက်ချင်တဲ့တစ်ခုမှမမြဲတဲ့သဘောပဲ မမြဲတဲ့သဘောအတွက်ဖြစ်တယ်ဖြစ်တဲ့အတွက်မကောင်းတဲ့သဘောဆင်းရဲတဲ့သဘောတွေပဲအဲပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတွေပဲဒါတွေသိလားအနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့အနိစ္စမမြဲဘူးလို့သိပြီဆိုလို့ရှိရင်တော့အဲ့ဒီပုံမှာ ဆင်းရဲတယ်ဆိုတဲ့အသိဉာဏ်ကလည်းပေါ်လာတော့တာပဲတဲ့ဆင်းရဲတဲ့အသိဉာဏ်ပေါ်လာတယ်မမြဲတဲ့သဘောဆိုရင်မြဲနေတဲ့ပုဂ္ဂိုလ်တ attva ငါရဲ့လို့မရှိပါကလားလို့အနတ္တလည်းတွေးလာတယ်အနေစာမြင်ဒုက္ခထင် အနတ္တလည်းမြင်လေသည်ဒါကြောင့်ပေါ်လိုက်ပြောက်လိုက်ပေါ်ပြောက်လိုက်ညာ၌သက်ဝင်သည် ပျောက်တာကြီးမြင်ရောက်ပွဲထင်းပြည့်မြင်ညီငွေသည်ပေါ်ပြီးပျောက်လင်မမြဲပင်ဉာဏ်မြင်လင်းတော့သည်ဆင်းရဲလဲမြင်ငါဆွဲစင်ဆင်ခြင်းသုံးသတ်သည်ငါဆွဲစင်ဆိုတာဘာပြောတာလဲ ပုဂ္ဂိုလ်သတ္တဝါငါအတ္တဆိုတာမဟုတ်ပါလားအနတ္တပါလားလို့ဒီလိုသိဒါပြောရမဟုတ်လားဂိုင်းဆိုဒါနစင်ခြင်းပီတိဝင်သူပင်ရှုရမည်ဒါနစင်ခြင်းပီတိဝင် သူပင်ရှုရမည်သီလစင်ကြယ်ပိတိဝင်သူပင်ရှုရမည်စင်ကြယ်ပိတိဝင်သူပင်ရှုရမည်သူမရှိလင် ငါကောင်ထင်ခင်မင်ဆွဲလန်းသည်သူမိလိုက်လင်ယုံနာမြင်ထို့ပြင်ကြောင်းသည်သည်ယုံနာမြင်ဆိုတာနာမရူပပြိစေတာညာဟုတ်လားနာနယုတ်ပိတ်ချမြင်တဲ့ ထို့ပြင်ကြောင်းသိသည်ဆိုတာကပစ္စယပရိက္ခညာအကြောင်းအကျိုးကိုသိတာထို့ပြင်ကြောင်းသိသည်ယုံနံကြောင်းမြာတိလေကသုလသောတာမိတဲ့ဘာဘာဘာသိလို့ရှိရင်ဘာဖြစ်တယ်တဲ့ ရုပ်ပဲနာမ်ပဲလို့ခွဲကြပြီးသိတယ်အကြောင်းကြောင့်အကျိုးဖြစ်နေတာပဲလို့သိပြီးဆိုရင်တော့အဲ့ဒါသူ့ကိုသုလသောတာပန်လို့ခေါ်ရတယ်တဲ့ဝိသုရိမကဖော်ပြသုလသောတာပန်ဆိုတာသောတာပန်နဲ့အလားတူတဲ့ပုဂ္ဂိုလ်သောတာပန်အငယ်စားမဟုတ်ဘူးသောတာပန်မှာအငယ်စားအကြီးစားမရှိဘူးဒါသောတာပန်နဲ့အလားတူတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ် ဆိုယုံနံကြောင်းမြယုံနံကြောင်းမြသိလေကသိလေကသုလသောတာမိသုလသောတာမိပေါ်ပြေးပြောက်လင်ပေါ်ပြေးပြောက်လင်မမြဲပင်ဉာဏ်မြင်လင်းတော်သည်ပေါ်ပြေးပြောက်လင်မမြဲပင် ဉာဏ်မြင်လင်းတော်သည်ဆင်းရဲလည်းမြင်ငါဆွဲစင်ဆင်ခြင်းသုံးသတ်သည်ဆင်းရဲဒုက္ခလက္ခဏာလည်းတွေးတယ်ငါဆွဲစင်အနတ္တလက္ခဏာလည်းသိတယ်ဟုတ်ကဲ့လား အဲ့တော့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးသိသွားရောအဲ့ဒါကိုပဲသမသနာညာဆင်ခြင်သုံးသတ်တဲ့ညာလို့ခေါ်တယ်အမှန်တော့ဆင်ញင်သုံးသပ်နေတာမဟုတ်ဘူးညာနဲ့ရှူရင်းရှူရင်းနဲ့သွားသွားတွေးတွေးတွေးတွေးနေတာသူ့လိုလိုဆင်ရဲလဲမြင်ငါဆွဲ စင်ဆင်ញင်သုံးသပ်သည် ဆိုပေါ်လိုက်ပြောင်းလိုက်ပေါ်ပြောင်းလိုက်ညာ၌သက်ဝင်သည်ရှူရင်ရှူရင်နဲ့ဖောင်းတာရှူလဲဖောင်းတယ်ပိန်တယ်ရှူတယ်ဖောင်းတာဒဇင်မဆုံးသေးဘူးဖောင်းမှုတွေအစင်းစင်းဖြစ်ပေါ်ဖြစ်ပေါ်ပြီးပြောက်ဖြစ်ပေါ်ဖြစ်ပေါ်ပြီးပြောက်ဖြစ်ပေါ်ဖြစ်ပေါ်ပြီးပြောက်အဲ့ဒါတွေ့တာ ပေါ်လိုက်ပြောင်းလိုက်ပေါ်ပြောင်းလိုက်ညာ၌သက်ဝင်သည်ဥဒိယဘေယညာခေါ်တယ်ဥဒိယဘေယညာဖြစ်မှုပြမှုကိုသိတဲ့ညာပြောက်တာကြီးမြင်ကြောက်ွယ်ထင်ပြင်းမြင်ကြီးငွေ့သည် တမာရီကပိုအားကောင်းအားကောင်းလာတဲ့ခါကျဉာဏ်ကပိုပြီးတော့ထက်ထက်လာတော့ရှုတဲ့အခါမှာအရှုခံရုပ်အရှုခံနာပေါ်လာတဲ့ပျောက်တာကိုပဲသွားသွားပြီးတော့တွေးနေတယ်ဖြစ်တာတဲ့ပြက်တာကိုပဲသွားသွားတွေးနေတပြက်သေးပြက်တပြက်သေးပြက်နေတာပါလားတပြောက်သေးပြောက်တပြောက်တပေါ်သေးပေါ်ပြောက်ပြောက်သေးပြောက်နေတာပါလားပြက်တာတွေပြောက်တယ်ကြီးမြင်တာဘင်ကညာ အဲ့ဒါလိုမြင်လာတော့ကြောက်เสียရရုပ်တည်နံနေပါလားခဏလေးမှတည်မြဲမနေဘူးကြောက်เสียရရုပ်တည်နံနေပါလားကြောက်ဖွယ်လို့ထင်လာတယ်ကြောက်တာတော့မဟုတ်ဘူးကြောက်ဖွယ်သဘောပါလားလို့ညံထဲမှာထင်တာဒါကြောင့်သူကိုဘယညံလို့ခေါ်တယ်အရှိကတော့ဘယတုပ္ပဋ္ဌာနာညံအတူကတော့ဘယညံ အဲဒါလို့ကြောက်เสียရလို့ထင်လာတော့ယုတ်နာနဲ့နေရတာမပျော်တော့ဘူးညီငွေလာပြီယုတ်တင်နာနေတွေ့နေရတာညီငွေနေပြီဆက်ဆုပ်နေပြီအဲ့ဒါညီငွေသည်ညာအဲအဲ့လိုအပြက်တွေကြီးတွေ့နေရတော့ယုံနာနေပေါ်အကောင်းမထင်အပြစ်မြင်လာတယ်။အိုးအမြဲတမ်းပြက်နေပြက်နေတာခဏလေးမှမတည်မြဲဘူး ရုပ်ရှုလိုက်လည်းပြတ်တာပဲနာမ်ရှုလိုက်လည်းပြတ်တဲ့တွေ့ခဏအမနာတမာရီအကောင်းလာတဲ့အခါကျတော့ဒီဒီဖြစ်ဖြစ်ဖြစ်ဖြစ်ပြက်ပြက်ပြက်ပြက်ပြက်ပြက်နေတာတွေကြီးပဲတွေ့တယ်အဲ့ဒါလိုတွေ့လာတဲ့အခါကျတော့ယုံနာဘုံမှာအပြစ်မြင်လာတယ်တဲ့မကောင်းတဲ့ဟာတွေပဲအာဒီနဝညာအပြစ်မြင်တယ်ဆိုတာအာဒီနဝညာအပြစ်မြင်လာပြီဆိုတော့ဒီယုတ်ဒီနာ တွေ့နေရတာမပြောမမွေ့တော့ညင်းငွေလာတယ်အဲ့ဒါကနေပိတာညာနေပိတာနုပတနာညာနဲ့နေပိတာညာပြောက်တာကြီးမြင် ကြောက်ဖွယ်ထင်းပြင်းမြင်ညင်းငွေသည်အဲ့ဒီဆောင်ဘုတ်တစ်ခုထဲမှာညာ၄ခုပါတယ်ပြောက်တာကြီးမြင်ဘင်္ဂညာကြောက်ဖွယ်ထင်းဘယညာ ပြည့်မြင်အာဒီနဝညာညီငွေနိဗ္ဗိဒာညာပျောက်တာရည်မြင်ကြောက်ဖွယ်ထင်ပြည့်မြင်ညီငွေသည်ညီငွေသည်တာလွတ်လိုပါထခါဆင်ញင်သည်ဒီယုတ်ဒီနာနဲ့တွေ့နေသိနေရတာညီငွေတယ်ဒါကြောင့်မလို့ယုတ်နာကလွတ်ထွက်သွားခြင်းနဲ့ညီငွေသည်တာလွတ်လိုပါလွတ်ထွက်သွားခြင်းနဲ့မௌစီတုကမြတ်တညာ ဒါကြောင့်မလို့ပဲဒီယုတ်ဒီနာကိုပြန်ပြီးထက်ခထကရှုတော့အဲ့ဒီယုံနာရဲ့မမြဲစင်ရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတဲ့အိဋ္ဌဒုက္ခအနတ္တတွေပဲပိုးပြီးထင်ထင်ရှားရှားတွေ့တာထက်ခါဆင်ញင်သည်ဆိုတာပဋိသင်္ခာညာဆိုညီငွေသည်ဒါလွတ်လိုပါထက်ခါဆင်ញင်သည် ထခါဆင်းရဲနေရဆိုတော့ဘာညာနော်ပฏิသင်္ခာညာဟုတ်ကဲ့လားဆင်းရဲပြီးကသင်္ခါရာညီစွာရှုတော်သည်ပြန်ပြီးကြည့်တဲ့အခါကျတော့ဖြစ်ပြီးပြက်နေတာကြည်ပြီးတော့တစ်ဖြစ်သေးတစ်ပြက်တစ်ပြက်သေးပြက်နေတဲ့ရုပ်တွေနဲ့နေပါလား အဲ့ဒါလိုဖြစ်ပြီးပြည့်နေတာကြီးတွေ့တော့ဒီယုံနာနေပေါ်မှာအပြစ်မမြင်တော့ဒါကြောင့်ယုံနာနဲ့နေရတာညှင်းငွေတယ်ဆိုတာလည်းမရှိတော့ဘူးချမ်းသာတယ်ဆိုတာလည်းမရှိတော့မချမ်းသာဘူးဆိုတာလည်းမရှိတော့ဘူးတွေ့လို့မလို့ဖြစ်ပေါ်နေလို့ရှုနေရှုနေရောမြာရှုနေရတာပဲဒါကြောင့်အညီမျှရှုနေတယ်ယုံနာကိုညီမျှရှုနေတယ်သင်္ခါရုပ္ပခာညာ သင်္ခါရယုံနာကိုဥပိ္ပခာအညီမျှရှုတယ်အဲ့ဒါလိုသင်္ခါရအညီမျှရှုနိုင်ပြီဆိုတော့သူရဲ့ဝိပဿနာဉာဏ်ဟာရှေ့ဉာဏ်နေနဲ့လည်းလျော်တယ်နောက်ကဂုတရပုညာမဲ့ဉာဏ်ဖူညာတို့နဲ့လည်းလျော်လျော်လာတော့တယ်မဆန့်ကျင်တော့ဘူးဒါကြောင့်မလို့အဲ့ဒီရှေ့ဉာဏ်နောက်ဉာဏ်နေနဲ့လျော်တဲ့ဉာဏ်ကိုအနုလောမဉာဏ်လို့ မာညာနဲ့တော့ဟုတ်ကဲ့လားအဲ့ဒီအနုလောမညာထက်ထက်တန်တန်ပြီးပြီးပြင်းပြင်းဖြစ်ပြီဆိုလို့ရှိရင်တော့နေဇတ်ပေါ်တခါတည်းသွားပြီးတော့ရောက်သွားတော့တာဘာနေဇတ်လဲဆိုတော့ပုထုဇဉ်နဲ့ပုထုဇဉ်နေနဲ့အရိယာနဲ့အဲ့ဒီနေနှစ်ခုရဲ့နေဇတ်စီယိုးပေါ်ရောက်သွားတယ် နေဇတ်စီယိုးပေါ်ရောက်သွားတာနဲ့တပြိုင်နက်တည်းရှေ့ကစဉ်းစားကြည့်ပါစီယိုးပေါ်ရောက်ပြီဆိုရင် तू ခုံချရင်နောက်ခုံချမလားရှေ့ခုံချမလားရှေ့ခုံချမှာပေါ့ရှေ့ခုံချတယ်ဆိုရင်နောက်ကဟာပြတ်မသွားဘူးလားအဲ့တော့ဘယ်အနွယ်ပြတ်သွားလဲပြတ်သွားပြီဘယ်ဘက်စီဥတဲနေတော့ဥတဲနေတယ်ရှေ့ခုံချလိုက်တာနဲ့ဘယ်ရောက်သွားတော့ အရိယာနယ်တွေရောက်တော့မဲညံဖူညံပေါ့မဟုတ်လားဆိုရှင်းနောက်လျောလင်ဥထုဇင်နွယ်ဝင်ပြတ်တော်သည်ဥထုနွယ်ပြတ်အငိမ့်တာဆိုင်လမဲ့ဖို့မည် ပုထုຫນွယ်ပြတ်တဲ့ဉာဏ်ကဂုတ္တရပုဉာဏ်ဂုတ္တရပုထုဇဉ်အနွယ်ကိုဘုဖြတ်လိုက်တယ်တခါဂုတ္တရအရိယာအနွယ်ကိုဘုဘုပွားစေတယ်ဂုတ္တရပုညာပုထုဇဉ်အနွယ်ဖြတ်တဲ့ဉာဏ်သူပြီးပြီဆိုလို့ရှိရင်တော့ရှေ့ရောက်သွားပြီဆိုတော့အငြိမ့်တတ်တဲ့မေညာဖူညာ မစိတ်ဖို့စိတ်ဖြစ်လို့ဖို့စိတ်ဖြစ်ပြီးပြီဆိုရင်တော့လာလန်းပြန်ကြည့်တယ်လမ်းဆုံးသွားပြီကိုလာလန်းပြန်ကြည့်လိုက်တယ်အဲ့ဒီလာလန်းပြန်ကြည့်တဲ့ဉာဏ်ကိုပစ္စဝခဏဉာဏ်လို့ခေါ်တယ်ပြန်ပြီးဆင်းရဲနေဘာဖြစ်သွားလဲဘယ်ဟာရသွားလဲကိလေသာတွေဘာတွေများငြိမ့်သွားလဲဘယ်ရီများရှိသေးလဲအဲ့ဒါလိုပြန်ဆင်းရဲတာ ဥထုနွယ်ပြအငိမ့်တဆိုင်လမက်ဖို့မီမက်ဖို့ပြည်လင်ပြန်စင်ခြင်းဤတွင်ပစ္စဝေမီမက်အဲ့ဒီအထိဉာဏ်16ခု ဝိပဿနာဉာဏ်ရောမဉဏ်ဖူဉဏ်ပစ္စုကနာဉာဏ်ရောဆို16ခုဝိပဿနာဉာဏ်တက်တက်ဆိုရင်တော့73ခုဟုတ်ကဲ့လားမဉဏ်ဖူဉဏ်ပစ္စုကနာဉာဏ်3ခုပါနဲ့ဆိုရင်တော့ဆိုဉာဏ်16ပါးသင်ကြိုးစားမမှားရနိုင်သည် နာဘာဝနာဖြစ်ပြီလားအဲပထမပြောတဲ့ဖြစ်နီးနဲ့ဒီဖြစ်နီးပဲဟာပိုကောင်းဒါကအစစ်ပဲဟိုကတော့အတုခေါ်တယ်ဘာကြောင့်ဆိုဆင်ញင်းယူရစိတ်ကူးယူရတာကိုမမြဲဘူးဟဲ့ဆင်းရဲတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးစိတ်ကူးယူရတာအခုကတော့ရှူရင်းရှူရင်းနဲ့သွားသွားတွေ့တွေ့တွေ့သေးသွားတာမဟုတ်လားရှူရင်းနဲ့တွေ့သွားမှဘာဝနာညာ ဆင်ញင်စဉ်းစားလူလို့စိတ်ထဲမှာထင်ပေါ်လာတာကစိန်တာမယညာဟုတ်ကလားအဲ့ဒီအတိုင်းပဲဒါနပြုပြုသီလသောတိသောတိဘာဝနာပွားပွားဖြစ်ပေါ်လာတဲ့ရုပ်ဖြစ်ပေါ်လာတဲ့စိတ်မှန်သမျှကိုမလွတ်ရမလဲရမလဲရအောင် ရှုမှတ်ပွားများကြိုးစားအထောက်နိုင်ရခြင်းအပြင် ယုံနာနုရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နေတဆင်းနဲ့တဆင်းရင့်ကျက်လို့မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။